မဘောပပုပ္ပံတရားတော်ကြီးကိုမလို့ပါပြပြီးတော့ဟောတရားသမှုတော်ရည်လည်းဝိသကနေ့မှလာတော့ပုဂ္ဂိုလ်ကသမှုတော်ရည်မရပဲဒီရောက်ရှိနေတယ်အဲ့ဒါသမှုတော်ရည်လူမြင်လို့ရှိရင်တော့ဟောဒီမှာဥအောင်နေမှာတောင်းနေတယ်ဒါသာရည်ရတယ်ရှိတယ် ဒီမဝဒဗုဒ္ဓံဆိုတာဒီမဝဒနာဘလူးနဲ့ပါတာကူးနာဘလူးနဲ့လို့အမေဥပ္ပိလုပ်တဲ့စကားတွေပါဝင်ပါတော့နောက်ပြီးတော့ဝိနဝဒနာမင်းကနေမြတ်စွာဘုရားပြောထားလို့မြတ်စွာဘုရားရှိကြတဲ့တရားတော်ကိုပါဝင်ပါတော့နောက်ဆုံးကြတော့ဝိနဝဒနာမင်းကဝမ်းမြောက်ဝမ်းသာဖြစ်ပြီးသိသိထားတဲ့စကားနဲ့ဒီလိုထုတ်ပြီးတော့ထားပါတယ် ဂါထာလေးတွေရသားတော့စိတ်မများပါဘူးဒါပဲမဲ့လို့အသေးစိတ်အနေလေးတွေကိုခေါ်ဝင်ပြီးတော့ဟောနေတော့တော်တော်များများမပြီးဘူးမနေ့ကငါးကားပဲပြီးတယ်ဒီနေ့လည်းဒီလိုလိုနေမှာပဲဒါပဲနေဟောမှပြီးနေတယ်မသိဘူးကမသားကြီးလည်းအနံကောင်းပါရဲ့ လူငယ်လူငယ်လေးတွေကစပြီးတော့တရားမှကျင့်ကြရတယ်ပါလာတယ်။မှတ်စီရသိကြရတယ်၊ဒီကြရတယ်မနာကောင်းပါလေ။အဲဘုရားဘာသာတရားတော်ဘုရားမြတ်စွာဘုရားဒီမျိုးဝယ်ကုန်နေဘုရားဘာသာဝင်ပုဂ္ဂိုလ်တွေရှင်းလုံးရမယ်တရားတွေဒီထဲမှာတော်ကြီးစုံလုံးကိုပါပါတယ်။ဒါကြောင့်မို့ဒီနာမင်းတို့အခြေတည်းတရားဆွေးနွေးနေတာကိုကြားရပါတယ်။ ကာလီဆိုတဲ့ယာဇီယမျိုးကသတိသမီးပေါ့အဲဒါဒီနာနာစကားတွေကြားရတာနဲ့ပဲသရာတရားဖြစ်ညီညွတ်လာပြီးတော့အဲဒီကနေပြီးအစဉ်တိုင်းဝိပဿနာဉာဏ်နဲ့တက်ပြီးတော့သောတာပန်ဖြစ်သွားတာပဲ။နောက်ကောင်းတဲ့တရားဆိုတာ။ဒါကြောင့်မနေ့ကစပြီးတော့ဟောနဂါတာပြီးသွား။အဲဒါကဘာလို့လဲဆိုလို့ ဘာပါကိမကဓမ္မစကြာတရားနာရတဲ့ကာလမိတ်ဆွေကြီးတို့ဒီမှာဝပနာကိုမမြင်ရလို့တရားနာပြီးတဲ့အခါမှာဒီမဝဒနာကိုသွားပြီးတော့ပေါ်မလို့နောက်ဖြစ်ပြီးရင်းနဲ့တွေးရနေနဲ့ဉာဏ်မျိုးမျိုးတွေနဲ့ဖြည့်တက်ပြီးတော့လာဒီမဝဒနာကလည်းပဲဟိမန္တာတော့မှပန်းနေ

ရာဇုံမြို့ပေါ်မှာဆုံရတယ်ရာဇုံမြို့ပေါ်မှာဆုံတော့အဲ့ဒီမှာသာတာဂိရိနကနေပြီးဟိမဝဒနာကိုဆရာကြီးတော်ကိုရပြမှာလည်းပြီးတော့ဓမ္မသာတာမေရပြီးတော့ပါဘူးဣဇပန္နဘောဥပောတောဒိဗာရာတိဥပတိကာအလောမာနာမံတက္ကရံဟန္တာပတ္တာမဂောတမံ သမ္မာအချွေတော်ဟိမဝတ္တနာမေပြစ္ဆာယနေ့ဒီကဗန္ဒတော်35ရက်နေ့35ရက်မြောက်ဖြစ်သောဗာနေပါဏရတော်ဒီရက်စေ35ရက်မြောက်ဖြစ်သောဥပဒေတော်ဝါဇောလိုက်နေပါပေ၏ ဥပါဒတော်ဝါဇလာယုဥုံနေပါလေဒိဗ္ဗာနတ်တို့အစဉ်အယောင်တို့နဲ့ရှင်သောအရာတိတန်ရှင်စေကြတော်မြင့်မြောတိဖြစ်လေရှိပါ၏ကာမအစေတော်ဒီမဝကနာမေအနောမနာမံမယုတ်သောအမိတော်ရှိသော ဝါမြင့်မြတ်သောအမိတော်မျိုးမျိုးတို့နဲ့ပြည့်စုံတော်မူသောဘောဓမံဂေါတမအနွယ်တော်ဝါဖြစ်သောသတ္ထာရံငါတို့၏ဆရာဖြစ်တော်မူသောမြတ်စွာဘုရားဝါနာယခုပတ္တာမသိစေမှုကိုသွားရ၍ကြည့်ကြည့်ဖူးမြော်ကြပါကုန်သို့ဆိုပြီးတော့စိတ်မှန်တကပြီအဲ့ဒါကို အမားလိုလိုလိုဆောင်းအောင်လို့ဘုန်းကြီးဆောင်းမှုလေးပေးတာမိကဆိုပြီးတစ်ခေါက်တော့သူရအောင်လို့လာပြီးစေဝန်တက်ထွန်းစင်ကြဲတယ်ဆိုရမှာနော်လာပြီးစေဝန်တက်ထွန်းစင်ကြဲလာပြီးစေဝန်တက်ထွန်းစင်ကြဲပန်းစုံဖူးပွင့်နန်းညင်ပြော်ပဲ င်္ဂရမမိယမျိုးနွယ်သုဖယသုသွားသုလုတ်ွယ်လာကြည့်စေဝန်ကျသွန်းစင်ကြဆိုတော့ဘာလို့လာကြည့်နေလဲလာကြည့်ဝင်ကြလည်းစင်ကြရဲ့ ဖွင့်ပြီးရနေတဲ့ညာလို့ဆိုလိုပါတယ်ဒါကြီးစေဝွန်တဲ့သွန်စင်ကြယ်ညခါကာလစိတ်တွေကလည်းပဲကြီးနေပန်းရှင်းပြီးတော့စိတ်နေကင်းပြီးတော့နေတဲ့ခါကာလလာရောက်နေနေဆိုတော့စိတ်ဟာအနာကိုကြည့်လို့ကြာကောင်းပါရဲ့ဒါကြီးရင်ဒါကြီးရင်ဘုံကြည့်လို့ကြာကောင်းတာပဲဒါပေမဲ့တော့အဲ့ဒီ ဝါဇလာခြင်းနဲ့ခါကာရရင်းကတော့မြတ်စွာဘုရားကတရားဥဟောကြားတဲ့နေ့ဆိုတော့သူတို့ပြင်ဆင်ပြပါတယ်။အောင်ငမတိနိုင်ခြင်းမုံနေခြင်းကလာပြီးရောက်လာရောက်နေတဲ့ခါပါ။အိမ်နေဝင်ပြီးတော့ကြီးလင်းနေတဲ့ညဖြစ်။ပြီးတော့အဲဒီညမှာနာဒေဝမာရိတရားနာပြီးတရားသူတရားရပါတယ်ကိုရလို့ဝမ်းမဝမ်းသာဖြစ်လို့ င်းချင်းပြောကြပူကြဆွေးနွေးကြသွားကြလာကြအခုလူမြင်များပေါ်လာရှိတဲ့အခါဘုန်းကြီးကြီးကိုရည်ရည်တွေတွားကြတယ်လို့ပြောတယ်အဲဒီလိုပြောတဲ့အခါကျနာတိလည်းပဲမနာလာပါတဲ့အစင်စရာတွေနဲ့ဝလာလူတွေများလူတွေတွားနေတယ်လို့ပြောတာတွားလာနေကြတော့နာတို့ဤကိုရောကိုဝါတွေနဲ့လည်းတောက်ပပြီးတော့နေတယ်ညာတဲ့ဒါမှမဟုတ်ဒိဗ္ဗာနတ်တို့ရောင်ဆင်းတဲ့ရှင်တော် ioibaza iiya a za လာပြေစေဝန်တေဖုံးစင်ကြေပန်းစုံဖူးပွင့်နိုင်မြင့်ကျော်ဝဲရှင်တော်ရမမြရမြင်းနေကိုဖရာကုသွာကုသိုလ်ွယ် ကျနောက်ကကြတာဘာသာဘာသာကြီးနာကပြောတဲ့စကားဘာသာကြီးနာကရာဟုပိတ်ရာဟုပိတ်တော့လောကမှာရာမုတ်ပဲနဲ့တရားလုံးဟောနေတဲ့ပုဂ္ဂိုလ်တွေကလည်းရှိတာကိုဘုရုံကလည်းရှိဘုရုံကရှိတာတော့အာဝဇ္ဇမကောင်းဘူးအခုတောင်မှတချို့ကဘုရားဆိုပြီးဟောနေတဲ့ပုဂ္ဂိုလ်ရှိတာကိုတပည့်တွေကလည်းသူ့ဟာဘုရားလို့ဆိုပြီးတော့ယုံကြည်နေတယ် ဒီလိုဟာစီးပြီးပါပဲအာဝဲကြတယ်လို့ကောင်းတယ်ပေါ့အဲဒီတော့ကပုရဏတာကလောကိဂောတာရအစရှိသောဘုရားမုတ်ခဲနဲ့ဘုရားတော်လို့ဝန်ခံပြီးနေတဲ့ဆရာကြီး၆ဦးကြီးအဲဒီလိုဘုရားတွေကလည်းကြာမကြာပေါ်နေတယ်သူပါရဲ့ဥစ္စာဘောဓိကိုရပါတယ်သူဖြစ်နေသူလူတွေကမင်းတော့မင်းလို့ရှိရင်ပြင်းရင် အဲမင်းလောင်းတွေဆိုတာခဏခဏပေါ်တယ်ဒီတော့ကဒီလိုပဲမင်းလောင်းတွေခဏခဏပေါ်တယ်အခုရအမှန်သိနေရတယ်ဥစ္စာတွေမဟုတ်ဘူးလုံးလာတယ်။ဘာဝလောကကြီးကဘုရားတနေတဲ့ဖြစ်ဆိုတော့ဘုရားတွေကပေါ်ကြဘောပွင့်ပြီးတော့ပွင့်တယ်ပွင့်ကြတာကလည်းဟုတ်ပဲနဲ့ပွင့်တယ်။အဲဒါဒီမဝဒနာကသူကိုယ်တိုင်ကမြင်ရတာမဟုတ်တော့သိမချလို့ဘုရားစစ်တမ်းထုတ်တယ် သင်ဆရာသားတရားကိုပါပူတာတော့ဟုတ်ပါရဲ့သင်ဆရာတရားကတကယ်တရားဂုဏ်ငါလက္ခဏာနဲ့ပြည့်စုံတာမှဟုတ်တယ်လားတရားအဖြစ်မှမှဟုတ်တယ်လားလို့ဆိုတာတရားသိရအောင်တရားဂုဏ်နဲ့ပြည့်စုံအဒီသိနေတာလည်းပဲတရားကြောင့်မဟုတ်ဘူးသူကဒီနာကြီးတွေကသာမညနာတင်မဟုတ်ဘူးသတ္တရာဆိုလို့တဲ့တုန်းကဒီကတုံးပုံဆောင်ဆရာတော်ကြီးတွေကနေရှင်းတယ်ငါကြီးတွေဆိုတာအမှန်တကူလည်းကြီး

မေးစစ်ပါတဲ့သစ္စည်းမနောသုတနိဟိတောသဗ္ဗဘူတေသုတာရိနောသစ္စည်းဣဋ္ဌေနိဋ္ဌေသသင်္ကပ္ပသဝတိယတာသမ္မာသုရောသဗ္ဗဂိနာမေအဘသောသစ္စယဘုဒ္ဓမူသောမြတ်စွာဘုရား၏မနောစိတ်နှလုံးကို သဗ္ဗဗုဒေသူအလုံးစုံသောသတ္တဝါရဏသဗ္ဗဗုဒေသူအတွင်းသားအပြင်သားအလုံးသောဘဒဝါအများတော်၌ဒါရီနောအလားတူကြည့်ရှိနိုင်သောဒါရီကုန်နဲ့ပြည့်စုံနေပြီသူကမိတော့ကောင်းစွာသာပြီးဟောဒီဖြစ်ပါရဲ့လားသစ္စာတရားသူရာတဲ့အလုံးသောသတ္တဝါတွေကိုဒီလိုညာလိုသမာဓိလိုနဲ့မေတ္တာနဲ့ င်းရဲမှလူကင်းစေလိုတဲ့သနာတဲ့ကရုဏာရနဲ့ပြည့်စုံပါရဲ့လားဒီလိုများသူရှိနိုင်ပါရဲ့လားဒီလိုများသူရှိနိုင်အောင်လို့စိတ်ကလေးကိုကောင်းကောင်းမွန်မွန်ဥမ္မာဒီရာဥပ္ပါရဲ့လားစိတ်ကလေးကိုနိုင်နေပါရဲ့လားဒါကိုမေးတာပေါ့ဒါယူကြည့်တယ်ဘုရားကနိုင်နေရတယ်ဘုရားမပြောနဲ့တော့ဒီဉာဏပုဂ္ဂိုလ်တော်မှသူဘုံမဲနိုင်နေတယ်လားဉာဏပုဂ္ဂိုလ်ပြောနေတဲ့တရားထုတ်တဲ့ပုဂ္ဂိုလ်တော်

ယုံကောင်းနေတဲ့တွေ့တဲ့အခါစိတ်ဆိုတမျိုးတမျိုးဖြစ်တတ်အာယုံဆိုးတဲ့တွေ့တဲ့အခါတမျိုးတမျိုးဖြစ်တတ်တယ်အာယုံကောင်းဆိုတွေဘာတွေနဲ့တွေ့တွေ့မဟုတ်ပြန်မဲနဲ့မိမိစိတ်ကြစီကိုမိမိအလိုရှိတဲ့တိုင်းနိုင်နေအောင်လို့နှလုံးသွင်းနိုင်ကြစီနိုင်စဉ်းစားနိုင်ပါရဲ့လားဒီကုန်းနေနေတာပါနော်ဒါတွေကဟောပြီးသားပါကိုသူကမကြားမလာသေးတော့ဆောင်မှုကလေးနဲ့တွေမသိဘူးလို့ဘုရားထားပြောတယ် အဲဒီလိုမေးတော့သာတာကိနာကဝန်ခံပြီးတော့ဖြေကြပါတယ်မနောသတ္တသုပနိဟိတောသာဘာဘုတေသုဓာရိနောအထောဣတိနိဋ္ဌိသသင်္ကပါဒဝတိကတာအာဘာဒုငါတို့ပြဖြစ်တော်မူသောဂောရမစွာတရားဤမနောစိတ်နှလုံးတော်ကိုဝါစိတ်နှလုံးတော်သည် သာယာဝုဒေသူအတူလာခြင်းကအလုံးသောတ attva များရဲ့၌ဒါရီနောအလားတူပြည့်စုံသောဒါရီကုံနဲ့ပြည့်စုံတော်မူပြီးဖြစ်၍သုပဏီတော်ကောင်းစွာသာအသည်ဟောသည်စင်စစ်မသွေဖြစ်လာပါ၏။မာရုဆရာမြတ်စွာဘုရားအကျွမ်းအပြင်သားမရွေးဘူးတဲ့မိမိကိုယ်ွယ်တဲ့ပုဂ္ဂိုလ်ရောမကိုယ်ွယ်တဲ့ပုဂ္ဂိုလ်ရော လူလိမ္မာရောလူမိုက်တရောအလုံးစုံတ attva တွေအပေါ်မှာညီညမြပဲဗနာရမူပါတယ်ညီညမြပဲသံသာစေလိုတဲ့မိဂါရနဲ့ပြည့်စုံပြီးသိခင်မြန်လို့တော်မူပါတယ်အလုံးပဲဉာဏဗနာတော်မူပါတယ်ဆိုတဲ့အိဒ္ဓေကိုဆိုသိကြတာအာဘာဖြစ်လို့သိနိုင်မလဲဆိုရင်သူကတရားနာပြီးတော့သမစကြာတရားဟောတဲ့ခန္ဓာဆိုတာတရား

ကြော်ရဲတော့အစွန်းနဲ့ကျင်းလုံးတော့အစွန်းဒီအစွန်းနှစ်ခုကိုပယ်ပြီးအလေလန်းလေးမင်းကြီးမှပြီးတယ်အလေလန်းလေးငါပြပြီးလာပြီအဲဒီအလေလန်းကဘာလဲဆိုလို့ရှိရင်မဂ္ဂင်7ပါးတရားပဲလို့ဟောတော့ဒီမဂ္ဂင်7ပါးတရားနဲ့ပြည့်စုံတယ်ဆိုကြတဲ့ကသူကအကုန်လုံးပြည့်စုံတော့တာပဲဒါကြောင့်မို့သာသာကိရိနာကဝန်ခံတယ် ဒီမဝဒနာမင်းမေးတဲ့အတိုင်းပါပဲတဲ့ကျွန်ုပ်တို့မြတ်စွာဘုရားဟာခြင်းအလုံးစုံတရားတွေပေါ်ညီလူများသူပဲတနာတော်မူပါညီလူများသူပဲသိခင်တာလို့တော်မူပါတယ်လို့ဒီကြားတာငါတို့ဘုရားစိတ်ထားကောင်းစွာသူသာသိဟာသနာညီညာဆောင်းမှုကငါတို့နဲ့ဘုရားအားဖြင့်စိတ်ထားကောင်းပါလေဘုံကနီးကောင်းလို့ဆိုသူသာသိဟာသနာညီညာ

တိကတာအလိုရှိတိုင်းမဆိုင်ပိုင်နိုင်ပြုလုပ်နိုင်သည်ဟောတိစဉ်စစ်မသိဖြစ်လာပါပေတော့တည်းအလိုရှိကြတော့အဲဒါကြောင့်ငါတို့ဘုရားစိတ်ထားကောင်းစွာဒုက္ခသိညာပနာညီညာအာယုံကောင်းဖို့ကြာမျိုးသုံးရာလိုရှိတိုင်းမဆိုင်ပြုနိုင်မှာအာယုံကောင်းဖို့တွေနဲ့စပ်ပြီးတော့ ဉာဏ်စီမှုဝိတက်၃မျိုးရှိတယ်တဲ့သမာသင်္ကပ္ပ၃မျိုးရှိတယ်နိခာမသင်္ကပ္ပကာမဂုဏ်တွေကဆက်ပြီးလူကျင်နှစ်သက်မှုကဆွဲပြီးတော့ဒါချင်းစင်ကြဲတဲ့ဉာဏ်စီမှုတွေအာဗျာဘာဝသင်္ကပ္ပအလုံးစုံသောတရားတွေကောင်းမှဆန္ဒစီတို့ရဲ့မိတ္တာရနဲ့ရှင်းပြီးတော့ဉာဏ်စီရဲ့စိတ်ကြီးအဝိဟိတသင်္ကပ္ပအလုံးစုံသောတရားတွေကို ဆင်းရဲမှလွတ်စေခြင်းနဲ့မနာရဲ့ကရုဏာရနဲ့ရှင်ပြီးတော့ကြာမြင့်စေပြီးအနာစင်ကြတဲ့စိတ်ကလေးကမနေ့ကကရုဏာဖြစ်ပေါ်နေအများကြီးပေါ့ဘူးအဲဒီကြာစီသုံးမျိုးလို့ရှိတိုင်းနဲ့နိကမသင်္ကပ္ပဖြင့်ကြာစီနေခြင်းလို့ရှိရင်နိကမသင်္ကပ္ပရတာအာယုံကောင်းတာလားခြင်းလားမကောင်းတာလားခြင်းလားလူကောင်းတာခြင်းလားလူဆိုးတာခြင်းလားအဲမိမိကိုယ်ကိုယ်တဲ့ပုဂ္ဂိုလ်လားမကိုယ်ကိုယ်တဲ့ပုဂ္ဂိုလ်လားအလုံးစုံပုဂ္ဂိုလ်တွေပေါ်မှာ နိကမသင်္ကပ္ပနဲ့လည်းစဉ်းစားကြံစီပြီးတော့နှလုံးသွင်းပြီးနေနိုင်တယ်။အာရဘာဝသင်္ကပ္ပနဲ့မေတ္တာနဲ့လည်းသံသာပါစေလို့မေတ္တာနဲ့လည်းနှလုံးသွင်းပြီးတော့နေနိုင်တယ်။ဇနာဤလုံးနဲ့နှလုံးသွင်းနိုင်တယ်။ဇနီလုံးနဲ့နှလုံးသွင်းတယ်၊ပညာလုံးနဲ့နှလုံးသွင်းတယ်၊လူကြီးတိုင်းကနှလုံးသွင်းလို့ရတယ်။ကရုဏာရနဲ့လည်းသနာပြီးတော့နှလုံးသွင်းဆင်ခြင်ပြီးတော့နေနိုင်တယ်တဲ့ဒါကို အာယုံကောင်းဆိုရှာမျိုးသုံးရာလူစီတိုင်းမဆိုင်ပြုနိုင်ပါလူစီတိုင်းပြုနိုင်ပါသည်နားကောင်းပါလေဒီလိုကြသေးကောင်းတယ်ဒါကသမုံလေးရတယ်ဆိုလို့ဗမာလင်္ကာလေးဆိုဆိုလို့ကောင်းတယ်ပြုလို့လည်းကောင်းပါဒီလိုပြုနေတယ်လည်းနားတော်တယ်အားလေးပြည့်ပြီးတော့အာယုံပြုနေတာဘုရားနုပတိဘာဝနာပြည့်နေတာပဲနားကောင်းတယ်ပါအဲဆိုရမယ် အာယုဖျားစိတ်သာပေါင်းစွာဒုက္ခသိအာသနာညာအာယုကောင်းသောဇာမျိုးသုံးပါး ဖိတ်ထားကောင်းစွာသုခသိမ့်အာဗနာညီညာအာယုံကောင်းဆိုကြမျိုးသုံးရာလူရှိတိုင်းမဆိုင်ပြုနိုင်ပါဟောဒါမနေ့ကဟောတာပြီးသွားပြီဒါတော့ မေးခွန်းအရာဖြေလိုက်တာနဲ့ပဲလုံးဝလုံးဝနေပါပြီဒါပေမဲ့လို့အသေးစိတ်ထားပြီးတော့မေးစိတ်ရှင်နေတာနဲ့ဒီမဝဒနာကအသေးစိတ်ထားပြီးတော့လည်းမေးပြန်တယ်ကာယကံနဲ့ဝစီကံနဲ့မနောကံနဲ့ထားပြီးအသေးစိတ်မေးအခုတပုတ်မှလည်းအကုန်လုံးပါဝင်သွားပါပြီဒါပေမဲ့လို့သူကမကျေနပ်သေးဘူးဒီကြတဲ့ဒီကြောင့်တော့ထားပြီးမေးစိတ်ကိစ္စအရိနာနာရိယတိ ကိစ္စပါလေတုပညာတော်ကိစ္စအာရာပမာရမကိစ္စဇာနံနာရိသတိပါမအဆွေတော်ဘဒ္ဒကိနာမင်းသောတတာသူတို့ဆရာဖြစ်တော်မူသောသူဂေါရမရှင်တော်မြတ်ဘုရားသည်ကိစ္စလိုနီအရိဏံအရှင်ဒီကိုယ်နှုတ်ဖြင့်ပြရတော်သူဘာဥဇာဝနာရိယတိ မခိုးမယူပဲရှိပါ၏တော့သူကအာသာမှုသူကအရိဏဒံကစပြီးတော့အာသာစီတာတယ်သမာလင်္ကာတော့သမျိုးပြင်စီတယ်ရပါတယ်ပါဠိမှာတော့အဲ့လိုပြင်လို့ကမရဘူးသူကဟိုမှာဆမ်းပါသူတရားလင်္ကာစီနီးဆမ်းတာရှိတယ်သူကသရုလူကူလေးတွေရှိတယ်အဲ့ဒါလေးတွေက ပါဠိဘာသာကစပြီးနေတာသင်မပြေဘူးလားဆိုအတင်းတန်းအစပြီးတော့ဆိုတာသာမအသုရဘာသာကြီးနာမင်းသောဘာသာထိုသင်တို့ဤဆရာဖြစ်တော်မူသောဘောရမရှင်တော်မြတ်ဆရာကြီးအရိဏရှင်မသေးသောသူတော်ရဲ့ဥစ္စာကိုအရိဏရှင်ဒီကိုမပြန်ပေးရသောသူတော်ရဲ့ဥစ္စာကိုနာရီယတိမခိုးမယူပဲရှိပါ၏လော သူတော်ဘာဥစ္စာလည်းမခုံးမိပဲရှိပါရဲ့လားတဲ့အဲအရင်တော့သိခါဝင်နဲ့လုံငင်ပါရောလို့ပြီးပါတယ်နော်ဒီတော့တရားပဲဒါတော့ကျမ်းသားနဲ့အမှုကြီးတွေနဲ့မေးတာမလွန်ဘူးလားလို့အောင်းမိန်ကြာရှိတယ်နော်အခုဘုရားဘာသာဘုရားကိုယ်ကိုယ်နေတဲ့ပုဂ္ဂိုလ်တွေဘုရားတော့ဒါမေးလိုက်ရင်တော်တော်ကိုစော်ပါရတော့နည်းနည်း ရတယ်ပရိန္ဒာမိဘဘုံနဲ့တော်တော်ကိုမတော်တဲ့ဥစ္စာပဲလူတို့သင်ကြကြည့်တယ်။ဒါပေမဲ့လောကဘုရားတွေကမျိုးမျိုးရှိတယ်။မျိုးမျိုးရှိတော့သူကမေးတင်ပါတယ်မေးရမှာသူကဒီလိုဘုရားတွေကလည်းရှိတယ်။ဘုရားတွေအများကြီးဘုရားဘာသာပြင်မဲ့ကဘုရားတွေကဒီနေရာသိခါဘူးလေလူတော်မဟုတ်ဘူးသူကဘာမှလူတော်မဟုတ်ဘူးမေးရမယ်ဥစ္စာဆိုမေးတင်မေးလိုက်တဲ့ဥစ္စာပဲမေးမှပြင်ပါမမေးလို့ရှိရင်ဒီနေရာသိခါဘူးမလုံတဲ့ဘုရားတွေကိုယ်ကိုယ်ကပြည့်လို့ပဲဟုတ်ကဘာလောကမှာအများကြီးရှိတယ်။ ကျစ်စီသောနိပါဏိတုတတ္တဝါရဲ့၌ပင်ရတော့သတ္တံမြင့်စေခြင်းမရှိပဲဆောင်စည်းနိုင်ပါ၏လောတတ္တဝါတွေလည်းတတ္တမြင့်စေမှုမရှိပဲနဲ့ဆောင်စည်းခြင်းရှိပါရဲ့လားတဲ့ဒီကြည့်ရမယ်လို့ကျစ်စီသောနိသမာရမမေလျောခြင်းမှာအာရာဝေးကွာလျက်ရှိပါ၏လော မေးလျော်ညင်မှလည်းဝေးပါရဲ့လားမေးလျော်ညင်လည်းကင်းပါရဲ့လားကျုပ်စီတော်နီဇာနာရှုမှုဇာဝနာရိသတိမကင်းစေတော့မသိစေပဲရှိပါ၏လားဒါရီအပူလေးထက်တယ်ဒါရကမေးခွန်းထဲမှာဒါရီအပူလေးထက်ဒါသာလည်းတပိုက်လိုနေတာနဲ့သင်လျော်တဲ့ဂုံလေးတစ်ခုနဲ့ထည့်ပြီးတော့သူကပြစ်လိုက်တယ်အဲ့နဲ့လေ ရှုမှုခံတရားတွေပွားများနေတာလည်းပဲမကင်းမစိတ်ဘဲနဲ့ပွားနိုင်ပါရဲ့လားလို့ဒါကတော့တားမြင်တာ။ဗန္ဒီကအများအားရှုကြည့်တော့ဒီကမှာဗန္ဒီလူကြီးတိုင်းရှုနိုင်ပါရဲ့လား။ဒီမေးခွန်းလေးချက်ကိုမေးပါတော့မေးတော့ပါတာကိရိနာကသူကတရားနာရဲကသာဟိုမှာသိတာပြီ။မဂ္ဂင်7ပါးပြမေဇိမာပရိဒါလငါးပြားတွေ့လာပြီလို့ဟောပြီးတော့ နောက်ဆုံးကြပါဟောတယ်ဆိုတော့ဣဒံခောပနာဒုက္ခေဒုက္ခနိရောဓဂာမိနိမိယာရိယသစ္စံအဲတံခောပနိဒံဒုက္ခနိရောဓဂာမိနိမိယာရိယသစ္စံဘာဝတဗာတိနေရိကဝေဘုဝေနနုတ္တတ္တာမေသောသတ္တဥဒ္ဓပါရိညာနာဥဒ္ဓပါရိ ပညာဥဒ္ဓဘာရဝိဇာဥဒ္ဓဘာရိအာလောကဥဒ္ဓဘာရိတံခောပဏိကံဒုက္ခနိရောဓဂာမိဝိရာယသစ္စံဘာဝိတာတိမေဒိသဝေပဝေမနုတ္တကောနေသူသကုံဥဒ္ဓဘာရိညာဏဥဒ္ဓဘာရိပညာဥဒ္ဓဘာရိဝိဇာဥဒ္ဓဘာရိအာလောကဥဒ္ဓဘာရိညတ်ပါဗျာကိုရတော်ဝမနာအဲအရိယမေဃသစ္စာတဲ့မေဇိမပရိဒါခေါ်တဲ့အရိယမေဃသစ္စာ သရုပ်ခေါ်လိုက်လို့ရှိရင်မဲခင်ဖြစ်ပါတရားအဲ့ဒီတရားတွေကပွားများရမယ်တရားရဲ့ဒီတရားတွေပွားများရမှဒီတရားတွေပွားများလိုက်မှသင်ရဲ့ခါသိငိမ့်တဲ့နိဗ္ဗာန်ကိုရောက်မယ်။ဦးချင်းသာချင်းသိချင်းကင်းပြီးတော့သွားမယ်။ဒါမျိုးကိုသိရင်လုံးမြောက်သွားမယ်။ဒီမဲခင်စီပါတရားများဟာပွားများရမယ်တရားတွေပဲလို့ငါပြောကိုယ်တိုင်များဖြင့်သိတာကြီး အဲဒီမဲ့ငစ္စပါတရားတွေငါဘုရားကိုယ်တိုင်းနဲ့ပွားများလို့ပြသပြီးပြီပွားများကြမလို့တော့ဘူးဒီသုံးပွားများပြီးပြီဘုရားဒီလိုဝန်ခံတာပေါ့အဲဒီမဲ့ငစ္စပါတဲ့မှာပါတယ်သမာကမ္မန္တရသမာကမ္မန္တမှန်စွာပြုခြင်းနဲ့မှန်စွာပြုခြင်းမှန်စွာပြုတယ်ဆိုတာသူတော်ဘာရဲ့အတွက်ကိုယ်တတ်ခြင်းမှကျင့်ကြောင်းတာမှန်စွာပြုတာတခု

ပြီးတော့ပါဒဝိနာကပြောရှင်းနိုင်တာပေါ့ငါတို့ဆရာမကြီးအဲသူတော်ဘာဥစ္စာကိုမခုံးမယူပဲရှိပါရဲ့လားဆိုတော့သူတော်ဘာဥစ္စာမခုံးမယူပဲရှိပါသည်ရှင်းနိုင်တာပေါ့နာတော့အာရိဏံအာရိယတိနာတော့အာရိဏံအာရိယတိအထောပါဏိတုပညတော အသောအာရပမာရမဘုဒ္ဓဝါနောနာရိသတိကာမအစွေရောဟိမဝဒနာမင်းသောဘုငါတို့ဆရာဖြစ်တော်မူသောဘောရမရှင်တော်များတရားသည်အာရိဏရှင်မပြေတော်သူဘရဲ့ဥစ္စာကိုအာရိဏရှင်ဒီကိုယ်နဲ့ပြန်ပြရတော့သူဘရဲ့ဥစ္စာကိုနာအာရိယတိဟောယူခြင်းလည်းမရှိပါအဲသူတော်မပြေတဲ့ဥစ္စာကို ဆိုယူမှုပါငါတို့ဘုရားกินပါတယ်တဲ့ဓမ္မကမ္မရာနဲ့ပြည့်စုံတယ်ဆိုတော့กินတော့တာပေါ့အဲ့ဒါဘုရားဘာသာဝင်နေတဲ့ဆိုတော့ဘုရားအရင်ကกินရတာတော့ဘုနာတော့စဉ်းစားကြတော့ကောင်းတယ်ရင်းဆုံးလို့လို့ဖြစ်တယ်ဒါပေမဲ့လို့လောကမှာဘုရားဘုရားတို့ဝန်ခံနေတဲ့ပုဂ္ဂိုလ်တွေကဒီဟာမကောင်းမှုအကုသိုလ်တွေမကျင်းဘူး။သူစားတဲ့ပေထဲမှာလာတဲ့ပုရမကသဘာဝမသိခောတာလားတို့အဓိတကိပကမလားတို့ အဲဒီလိုဘုရားတွေရှိတယ်ဘုရားကအဲ့ဒါကြီးကဘုရမဂါရဆိုရင်ဒီဘာလဲလို့လို့တဲ့သူတော်ဘာတွေတတ်ခြင်းနဲ့တတ်ဆက်ခြင်းနဲ့ပြအကုသို့မဖြစ်ဘာလဲလို့လို့ပြေလူခြင်းနဲ့ပြေလူအကုသို့ရလို့မဖြစ်တယ်သူကပြောတယ်သူကဒီတော့ဒီဘုရားကြီးကသူကောင်းမှုမကောင်းမှုသူပြောတာတော့ကောင်းမှုမကောင်းမှုတွေအကုန်လုံးကမှသူသက်ကြောင်တော့မဟုတ်ဘူးအဲသူမကြောင်ဘူးအခုလောကမှာရှိတဲ့ ဒီအရွက်ကိုဘာမှတောက်တဲ့ကိစ္စမရှိဘူးလို့ပြောတဲ့ပုဂ္ဂိုလ်ကအဲ့ဒီပုဂ္ဂိုလ်ကအရွက်တောက်တဲ့ပုဂ္ဂိုလ်ကိုသိရမှာပဲ။ဟောတော့သူကြိုက်တယ်ဒါကသူမဆောင်သူလည်းဆောင်မှာမဟုတ်ဘူးသူအပြစ်မရှိဘူးဆိုရင်သူဘာဆောင်မလဲ။အပြစ်ရှိတယ်ဒီလိုကြောင်းနေတာ။ဘုရားအတွက်ဒါဘာမှကိစ္စမရှိဘူးအပြစ်မရှိဘူးလို့ဆိုတဲ့ပုဂ္ဂိုလ်ကဘုရားအတွက်သူတတ်မှာ။ဒီမျိုးကခိုးတဲ့ဥစ္စာအပြစ်မရှိဘူးလို့ပြောတဲ့ပုဂ္ဂိုလ်ကခိုးမှာတော့အဲလူရရင်လူမှာအတိုင်းတက်ရှိနိုင်ပြင့်မှာလို့လုံးမှာသူက အခုသဘာမာတ္တဝါတွေလူတွေချမ်းသာချမ်းသာကြဆိုပြီးဝါရတွေအမျိုးမျိုးထွန်းလာကြတယ်ယူဝါရတွေဘာလို့စကြည့်တယ်ဒီဥစ္စာတွေဟာသူကုသိုလ်အကုသိုလ်မရှိဘူးလို့သူယူဆတာတယ်နောက်တော့မလွန်ဘဝမရှိဘူးယူဆတာတယ်အဲဒီပုဂ္ဂိုလ်တွေကဘာမှမဆိုသူကလုံးလုံးလုံးနိုင်တယ်လုံးဝန်တယ်လုံးဝမလုံးတဲ့သူကိုကြားတယ်မိဘရဲ့ဆရာသမားရဲ့တို့မရှိဘူးမထားရဘူးအပူပဲဆိုပြီးတော့သူကကလေးတွေကစာပြီးသုံးနေထားတယ် နောက်တစ်ခေတ်ကြလို့ရှိရင်ဒီမိဘတွေရသာသမီတွေကဒီလိုပဲဒီမယုံသေးတွေလောက်သွားမှတော့တော့ဆက်တယ်ဖြစ်ကြလို့ရှိရင်အဲ့ဒါမကောင်းမှုအကုသိုလ်အပြစ်မရှိဘူးလို့ဒီလိုယူဆတဲ့ပုဂ္ဂိုလ်ဒီလိုဟောပြောနေတဲ့ပုဂ္ဂိုလ်ကမကောင်းမှုအကုသိုလ်သူမကျင့်ကြောက်ဘူးမကျင့်ကြောက်ဘူးအပြစ်ရှိတယ်ခင်မလည်းကျင့်ကြောက်လားဘုမအားလုံးဆိုပါတော့အခုအစာဟာရတွေရှိတယ်အဲသိစရာတွေက ဆရာဝန်တွေကလည်းပြီးတော့မာဆရာတွေကလည်းဘယ်ဘယ်ဘယ်ခါမှဘယ်စားဘူးမစားရဘူးစသည်ဖြင့်သူပြည့်ညတ်တာရှိပါတယ်အဲဘယ်စားသွားလို့ချင်းဘယ်ရောဂါကိုမဖြစ်တော့တဲ့စသည်ဖြင့်ရှိရတာအဲဒီကြည့်တဲ့ပုဂ္ဂိုလ်ကမစားရဘူးဒီစားစားလိုက်လို့ရှိရင်ချင်းရောဂါကိုမဖြစ်တော့မယ်ဆိုပြီးမစားရဘူးမယုံတဲ့ပုဂ္ဂိုလ်ကစားနေတာပဲဒီယုံမမယုံမဲ့ကွာစားတယ်မစားဘူးဆိုလည်းစားတာဒီလေးတွေများမစားရနဲ့ပြောလို့မရဘူး အချို့များကြားနေတယ်မရမ်းကြီးတွေကတော့မပြောဘူးဆရာသမားတွေကနေပြီးတော့မစားဘူးလို့ပြောမှဆိုတိတိပုံခိုးစားလိုက်ပြီသူကသူမှယုံမမယုံပဲကပြီးတော့ဇာတ်တက်ရှင်တွေပြတ်တာပဲအဲ့လိုပဲသူကမကောင်းမှုအကုသိုလ်ပြစ်မရှိဘူးလို့ယူဆတာတဲ့ဘုရားလက်ထက်ကတည်းကဘုရားလည်းမိခါနေတဲ့ပုဂ္ဂိုလ်ကြီးတွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကကဒီတိုင်းနဲ့သူယူဆတာတော့သူက ဘုရားဥစ္စာတွေလည်းသူတို့ခိုးရံခိုးမှာတော့ခိုးလို့ရသူခိုးရံမခိုးတော့သူကခိုးရသူတိုက်တဲ့နေမှာပြင်းမရှိဘူးပြောနေတယ်သူပြောတာနဲ့ဒိဋ္ဌိတူကခိုးကြမှာပေါ့လို့ကခိုးကြလူကြမှာပေါ့သူရတိုက်ခိုက်တယ်လုံးကြမှာပေါ့သူကသူကပြင်းမရှိဘူးပြောတာအဲဒါကြောင့်သူကဘာသာမဟုတ်ဘူးခုသစ္စာလာမှာသင်ကြားနေတဲ့ဘာသာကြီးတွေထဲမှာကောင်းတဲ့ဘုရားဆိုတာရှိတယ်အဲဒီတရားကြီးတွေထဲမှာတော့သူဟောတဲ့တရားတွေတဲ့သူများဥစ္စာတွေပစ္စည်းပစ္စည်းကြောင့်ဒုက္ခတွေအများကြီးပါတယ်သူတို့တခါတည်း ရားသခင်ကတာကတဲ့ဆိုပြီးပြည့်ပြည့်စုံကြောင်းနေကြောက်လို့အဲအများကြီးရှိတယ်ဗျာဒီကံကျူးလွန်တာတွေရှိတယ်အဲဒီတော့ဒီမိကုန်းကမေးရမှာဘုရားဖြစ်ဆိုလို့ရှင်တာကျင်းရမယ်ကျင်းမုံကျင်းပြီးရလည်းပဲသူကပုံရရှိတယ်အရိနာရမဝေရမဏိအရိနာရမကျင်းဆောင်တယ်သဘုရတိကသုံးမျိုးရှိတယ် ပမ္ပတဝိရတိသမာရဏဝိရတိပမ္ပတဝိရတိအဲတော့သမုတ်စေတဝိရတိတို့သုံးမျိုးရှိတယ်သမာရဏဝိရတိဆိုတာကတော့ပြီးတော့ဆောက်တည်ထားတဲ့ပါဠိဘာသာဝရဏိသိက္ခာပသမာရိယာမိအရိယနာဝရဏိသိက္ခာပသမာရိယာမိစသည်ဖြင့်သီလဆောက်တည်ထားတဲ့ပုဂ္ဂိုလ်ကမိမိသီလဆောက်တည်ထားတာနဲ့ကိုးစရာအကြောင်းရှိမယ်လို့မကိုးဘူးသီလပြတ်သွားမယ်လို့စောက်တယ် စိတ်ထဲကတော့ကိုယ်ကြီးကြီးတော့ရှိရင်လည်းရှိမှာပေါ့လေလူကြီးကြီးရှိရင်ရှိမယ်လူချင်းလည်းစိတ်လည်းရှိရင်လည်းရှိမှာပဲဒါရုံနဲ့တော့သူသီလလူတွေကတော့သူကတော့ကိုယ်ချင်းလူချင်းအဲမတရားယူခြင်းတွေသူမလုပ်ဘူးလို့ဆိုတာရှင်းကြောင်းပြီးတော့ကိုယ်သီလတွေကိုစောင့်ပြီးတာအဲ့ဒါမျိုးကသမာဓိနာဝိရဒိခေါ်တယ်ဒါသီလစောင့်ကြတဲ့ပုဂ္ဂိုလ်တချို့ကသံပတ်တော်ဝိရဒိဆိုတာသီလစောင့်ပြီးထားလို့ရလည်းမဟုတ်ဘူးသီလစောင့်ပြီးမထားဘူး ဒါပေမဲ့လို့အကြောင်းရှိတဲ့ခါကျတော့ကိုယ်စရာအကြောင်းရှိလာပြီလူစရာအကြောင်းရှိလာပြီဒီလိုခါကာလကျတော့အားကိုလို့မတော်ဘူးဒီများဥစ္စာကိုလို့ရှိရင်မတော်တာပဲမယူကောင်းတာပဲဆိုပြီးတော့ပြင်းဆောင်တယ်ဘယ်လိုခါမှပြင်းကြတယ်လို့ဖြစ်ပြကာလတည်းကပြင်းကြတယ်ဘိုးရင်ဂျပန်ဝင်လာတာကလေဂျပန်ဝင်ခဲ့တုန်းက ဒီကအင်္ဂလိပ်ဆိုရပါတယ်ဒီစင်နေရာနဲ့ထွက်ပြီးတော့ပြရတော့အုပ်ချုပ်မှုတွေကမကြည့်တော့မြို့တွေဘာတွေမှာတကားတယ်စောက်ကြောသိသိနေနေပြီဒီတော့ကလူကျင်တဲ့ပစ္စည်းတွေလူကျင်တဲ့ပစ္စည်းတွေအများကြီးရှိတာကိုအများကြီးရှိတော့အဲ့ဒါတွေကဟိုရဒီရကလူတွေသွားတာလူကြတာပဲတချို့အစတုန်းကသူတော်ကောင်းတွေတရားဟောနေတဲ့ပုဂ္ဂိုလ်ကြီးတွေကလည်းသူကယူလာတာပဲသူကလည်းရှိတယ်လို့ဆိုတယ်ဟောမှာဒီနေ့ကလည်းဟိုစကားကြောက်ကပြောအောင်အဝတ်တဲ့သိကောင်းနေအစတုန်းကလူကောင်းနေတယ် အဲဒီလိုကြတော့မပြောပါနဲ့တော့သူကပြည့်စည်တယ်မတော့ကြဘူးသူကကိုယ်ရတဲ့နဲ့တွေ့တော့သူအရိနာရဏဝေနိသိခါရသပါတိယပြီးတော့သူအချိန်မောတော့သူသားမှာပါပဲသူကဘာလို့ဆိုလို့အဲဒီလိုကပြီးခုတကာတွေပါတယ်လည်းသိနေကြမှာပါသူတို့တော့ရတယ်ကမရှိတဲ့နဲ့ပြည်စည်းတွေညာရောက်လာတယ်ပြောရတဲ့ခါတော့သမတာကောင်းတဲ့ဗီဒီယိုကြီးတွေညာတဲ့ခါတော့တော့အင်္ဂုတ်ကလေးတွေညာပြောတာလည်းအင်္ဂုတ်မလုံးဘူးအားပြမြေအောင်လည်းဆွဲလိုက်တော့သူကပြည်စည်းတွေယူလာကြတာသူက အဲဒီလိုလည်းရှိတယ်အဲဒီတော့အကြောင်းဆုံးပြီးတဲ့အခါကာလကျတော့အဲဒီသူတော်ကောင်းတွေရှိတဲ့ပုဂ္ဂိုလ်တွေကမခုံယူယူပါဘူးငါတွေ့တယ်ကအမှန်ယူကောင်းတော့စားတယ်သူတစ်ပါးကြည့်ပြီးပဲအကျဉ်းတကယ်မေ့လျော့ပြီးတော့နေလည်းတော့ဘုရားဥစ္စာပဲမယူကောင်းဘူးဆိုပြီးတော့မယူဘူးဆိုတာသူပစ္စည်းကသူများယူရင်မကြိုက်ဘူးသူပစ္စည်းသူများလူယူရင်မကြိုက်ဘူးသူပစ္စည်းကသူများအနိုင်တဲ့လုပ်ပြီးတကားလား အဲသိရင်မကြောက်ဘူးဒါတော့သူများပြည့်စည်တယ်ငါကြည့်လို့မတော်ဘူးဆိုတော့သူတော်ကောင်းစိတ်ကလေးဒါရှိရမှာကိုရင်းစားပြရေးကြည့်တယ်ဒီတော့ကိုရင်းစားတရားမှမရှိပဲပဲကိုကောင်းကိုကောင်းနေတယ်ဒီကိုရိုးစီပွားလေးတစ်ခုကြည့်ပြီးဒီကလာဒုက္ခနာတွေနဲ့ကလုပ်တော့တာဆိုတာသူများတွေဘာဖြစ်နေလဲဆိုတာမသိဘူးဟုတ်အဲတချို့ပြည့်စည်တွေပါလေပစ္စည်းတွေကလည်းသုံးမတာလို့ရှင်တချို့ကစိတ်မကောင်းဖြစ်တယ်သူစိတ်တွေဖောက်ပြန်တယ်ယောဂဝေဒနာတွေဖြစ်တယ်

ပစ္စည်းဥစ္စာကအမြင်ပဲပစ္စည်းဥစ္စာကိုပစ္စည်းဥစ္စာတွေကိုသူ့ကိုယ်ဆက်ထဲပါတယ်ပစ္စည်းဥစ္စာတွေကိုအဲဒီဥစ္စာတွေကိုတုံရောကဖြစ်ပြီးမဲ့တော့မဟုတ်အကြောင်းအရာသာလို့လို့ပစ္စည်းကမိတော်ပစ္စည်းတွေရောရှိတာပေါ့လေကြီးတဲ့ပစ္စည်းတွေလည်းရှိပါတယ်အဲဒီလိုပစ္စည်းဥစ္စာတွေကိုတခါလေအကုန်လုံးပစ္စည်းသွားပြီဆိုလို့ရှိရင်အဲဒီပစ္စည်းဥစ္စာနဲ့ပတ်သက်တဲ့ပုဂ္ဂိုလ်မှာအမှန်တရားထိခိုက်ပါတယ် ပုံမှုတိုင်းသိရတယ်သိရတယ်မသိရင်လည်းပုံမှုတော့ယူရတယ်သိတွေရတယ်ကြောက်ကြောက်ပြစ်သွားရတယ်သူကမနာအာရခဲ့အဲဒါကြောင့်သူကတော့ပစ္စည်းဥစ္စာဟာတဲ့လူတွေရဲ့အပြင်ဘက်ကအသက်ပဲတဲ့ဥစ္စာပစ္စည်းဥစ္စာကိုဆိုယူတဲ့ပုဂ္ဂိုလ်အပြင်ဘက်ကအသက်ကိုသတ်ပြီးကြီးရတယ်သူကသူကဒီလိုလုပ်တာပဲသူကသူကပြောင်းပြီးတော့လုပ်တာ သူကသိမဆိုးလာဘူးအဲဒါမတတ်တော့ဘူးဆိုတာလည်းသူကထိုက်တော့အတိဒနာအတိဒနာနဲ့မလုပ်ခွင့်နဲ့သူကမတတ်တော့တဲ့ဘာတိတာတာထည့်ထည့်တယ်သူကသူကကြောက်ပြီးတော့လုပ်တာလေသူကလည်းယုတ်တိတော်တော်ရှိလားမဟုတ်ဝင်မယ်လို့ယုတ်တိတော်ရှိတယ်သူကအဲဒါဒီဥစ္စာရေးကြည့်ပါတဲ့ကိုယ်ပြည်စည်းတွေဆိုတော့ဘယ်မှများလုံးနေတာကြားပွေထားတာတွေအမှန်တကယ်ရင်းကြားပွေတာအသက်ဆုံးပြီးကြားပွေထားတာတွေမစားမတော့ရတာသိကြည့်ထားတာတွေ အဲ့ဒါတွေကိုတိတ်တိတ်ခိုးယူတဲ့ပုဂ္ဂိုလ်ကခိုးယူမယ်၊လိန်တဲ့ပုဂ္ဂိုလ်ကလိန်ယူမယ်၊သို့မဟုတ်အင်အားကြီးတဲ့ပုဂ္ဂိုလ်ကလည်းနည်းနည်းကြီးနေတဲ့တခါလဲလူယူမယ်ဆိုရင်သူကညာတော်တော်စိတ်ကြီးကြမှာပေါ့ဒါကြောင့်မို့တချို့ဒီစည်းဥစ္စာတွေအဲဒီပြည့်စည်သွားတဲ့အခါကာလမှာသောကပရိဒီဝါတွေပြည့်ပြီးတော့သူယူတယ်သူ့ပြီးတယ်ဒုက္ခကြီးကြီးရောက်လာပြီးတော့ သရဝပစ္စည်းဟာမခိုးမယူကောင်းတဲ့ပစ္စည်းပဲလို့သဘောပေါက်ပြီးတော့သူတော်ကောင်းတွေကဒီလမဆောက်တည်တောင်မှလည်းဆောက်တည်ထားတာမဟုတ်တောင်မှလည်းပဲမခိုးယူဘူးတဲ့ဒါကသမ္ပတ္တဝိရတိခေါ်တယ်ဒါသမ္ပတ္တဝိရတိကောင်းပါလေလို့ဆိုတော့သူလူကြီးတဲ့စိတ်တော့ရှိရင်ရှိမှာပဲလူကြီးတဲ့စိတ်တော့မကင်းသေးဘူးဒါအဲဒါပဲလို့ ကိုရင်းစာတရားနဲ့သူကဆင်းရင်ပြီးတော့သူများဥစ္စာမဆိုးကောင်းမကြီးကောင်းတဲ့ဥစ္စာပဲလို့ဆင်းရင်ပြီးကြတာသူကဥစ္စာကိုရင်းသူရဲ့ရှင်ပြသိခြင်းအနိုင်တဲ့ယူခြင်းမှတခါတဲ့ပြစ်ဆောင်တယ်တဲ့ဒါဗမ္ပတ္တဝိရိယခေါ်တယ်ရောက်လာတဲ့အမှုမှပြစ်ဆောင်တာတဲ့နောက်ပြီးတော့သမုတ်စေရဝိရိယဆိုတာကအရိယာမဉ္ဇဉ်ဝိရုဒ္ဓနာရှိတဲ့ပုဂ္ဂိုလ်တွေက ဝိပဿနာဉာဏ်နဲ့သင်နိုင်တယ်ပြီးတော့သွားတော့ဒီလိုယုံနာနဲ့ပြင်းပြင်းနဲ့နောက်ဆုံးကြတော့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တွေ့တယ်။အဲဒီနိဗ္ဗာန်တွေ့သွားလို့ရှိရင်အဲဘုရားစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလာပါဘုရားရဲ့စွမ်းရည်အကုန်လုံးသိတာ။ဘုရားရဲ့ဂုဏ်တွေတခါလေကြီးညွန်နိုင်တော့ပါယုံကြည်မှုခိုင်မြဲပါဝိသဗ္ဗာရာတဲ့ဘုရားနတ်သားကြ၌အဝိဇ္ဇဝဒါရေနာအမြတ်ဖြစ်တော့ဝင်၍ယုံကြည်တော့ ကြီးညိုသောတရားတရားနဲ့သမန္တာတော့ပြည့်စုံပြီတရားကြီးညိုသောတရားတရားတွေခိုင်မြဲသွားပြီသို့သူတရားကြီးညိုသောတရားတရားသံဃာကြီးညိုသောတရားတရားတွေခိုင်မြဲသွားပြီဘုရားသံဃီတွင်မြင်မြင်ယုံကြည်မြဲလားသောဓမ္မသံဃီတွင်မြင်ယုံကြည်မြဲလားသောသံဃာသံဃီတွင်မြင်မြင်ယုံကြည်မြဲလားသောဘုရားတရားသံဃာယတနာသုံးပါးကြီးညိုသောတရားတရားခိုင်မြဲသွားပြီတဲ့အရိယတန်တာငါးသီလအလုံးဝအပြည့်စုံရာ အရိယာတော့မြန်နေတဲ့သီလတဲ့၅ပါးသီလအရိယာပုဂ္ဂိုလ်တွေကဘယ်တော့မြန်လို့လဲဆိုလို့ရှိရင်အရိယာဖြစ်သွားရင်ဒီ၅ပါးသီလဒီဘဝကမဟုတ်ဘူးနောက်ဘဝတွေလည်းပဲသူကဒီ၅ပါးသီလလုံညုံနေတာပဲငါရှိဘဝကတရားထုတ်ခဲ့တယ်သောတာပန်ဖြစ်ခဲ့တယ်ဆိုတာသိကျင်မှလည်းသိမယ်နောက်ဘဝကြတော့ဒါပေမဲ့လို့သူ၅ပါးသီလကတော့သူမကျွလွန်တော့ဘူးတချို့ရှိရဲ့အခုလူတွေထဲမှာသူသံဃာဒုက္ခတွေကြီးတယ် ဒီစေဘုရားကဘယ်လိုအားထုတ်လာလဲမသိဘူးအဲ့ဒီလိုသီလသိက္ခာပုဒ်တွေသူကသိပြီးတော့ယူသေးနေတယ်သိပြီးတော့ယူသေးနေတယ်သူကသောတာပန်မဟုတ်ဘူးလို့ပြောရတယ်တာကြဲကြဲသူကဟွန်းဟုတ်တယ်လည်းဟုတ်နေမှာဘုန်းကြီးကတော့နည်းနည်းဟုတ်လိမ့်မယ်လို့တော့ထင်နေတယ်တချို့ကဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ဘုရားဘာသာတရားတွေသဘောကျလာတာဒီလိုဘယ်သူမှမဟောရဘူးသူကသူသဘောကျလာတာဒါတွေကလည်းပဲသူကဒီဘုရားသူကတရားအထုတ်လာတဲ့ပုဂ္ဂိုလ်နဲ့သူရဲ့လို့သူကတွေးရတယ်လို့အဲ့ဒါ အရိယပုဂ္ဂိုလ်တွေကဒီငါးပါးသီလဒိဋ္ဌာပုဒ်တွေဘယ်တော့မှပြည့်တော့ဘူးတဲ့အရိယကံတာငါးသီလလုံးဝပြည့်စုံရတဲ့ဒါသမုစေရဝိရတိခေါ်တယ်တဲ့ဒီဥစ္စာကတော့ကိုးကျင်တဲ့စိတ်ကိုမရှိဘူးသူကတော့ဘောဒီဥစ္စာလူကျင်တဲ့လောဘတော့ရှိရင်ရှိမှာပေါ့လေ။ကောင်းတဲ့ဥစ္စာတွေလူကျင်တဲ့နှစ်သက်တဲ့ဒါရတယ်ဒီလိုတော့ရှိရင်ရှိမှာ။ဒါပေမဲ့လို့မြောက်ဥစ္စာမတရားတဲ့ရောက်ပေါ်တော့သူမကြောက်ဘူးသူကတော့ခိုးကြရမကြောက်ဘူး။ တရားဝင်းနဲ့ဒုက္ခပြီးတော့ယူရင်လည်းယူမယ်။ကြောင်းပြီးတော့ယူရင်လည်းယူမယ်။ဒါမှမဟုတ်ရင်တာတာမိုးပြေးပြီးတော့ဝဲယူရင်လည်းယူမယ်။သူတို့ကသူကြမယ်။မတရားတဲ့တိတ်တိတ်ခိုးယူဖို့အဲလိန်ဆက်ပြီးတော့ယူဖို့အနိုင်ထက်လူရက်ပြီးတော့ယူဖို့အဲ့ဒါတော့သူမကြဘူး။ဒီစိတ်ကူးတော့မရှိဘူး။ဒါကအရိယာမဲ့ဖြင့်အကျွမ်းမဲ့ပယ်သွားတာတဲ့အရှင်မြတ်စွာဘုရားမှာ အဲဘောဘုမာရဆရာတို့တော်မူသောဘောရမရှင်တော်များဆရာသည်အရိဏရှင်မပေးသောသူပါဥဇာဝနအာရိယတိခိုးယူခြင်းမရှိပါဘူး။သမုဒ္ဒရာဝိရဏီနဲ့ကျင်းနေတာပြောတာဟုတ်လား။သမာဂမတော်မကင်ကတော့ပေါ်နေခြင်းကိစ္စပြီးပြီဆိုတော့ခိုးရတဲ့စိတ်ဆိုတာတရားမှာရှိကုန်မရှိဘူး။တရားကမဟုတ်သောတာပန်ကစပြီးတော့မရှိတာဒီဥစ္စာဟုတ်လား။သောတာပန်ရှိရင်ကိုဒီစိတ်မရှိတော့ဒါမှမဟုတ်ပယ်လေးပါးကလွန်မြောက်တာ။ဒါကြောင့်မို့လို့ဒီက မနလေးနဲ့တဲ့အဖြစ်ပါမိဘကလည်းသူကအနလေးနဲ့တဲ့မိဘမေးတာကပုံပုံပေါ်ရရလေးသောသောသာလေးမေးတာမဟုတ်ဘူးလေးနည်းနဲ့နဲ့မေးတာအထောထုံးမျိုးဘောဓေငါလေးဆဲပြီးတော်မူသောဘောဓမရှင်တော်များတရားဒီပါဏိရုသတရားတို့နဲ့ပညာတော်အပ္ပယညင်းစေမှုမရှိဘဲဆောင်စည်းတော်မူပါ၏အတ္တဝါရီကိုသတ်ချက်ခြင်းညင်းစေခြင်းမရှိပါဘူးတဲ့ဒါရသမဂမန္တာ

အဲဒီသတ်တဲ့ပုဂ္ဂိုလ်ကတော့ကိုသူများသတ်တယ်ဆိုလို့ရှိရင်ကိုယ်စာရေးတော်ရေးအတွက်နေထိုင်ရေးအတွက်အသုံးချလို့သတ်တယ်ဒီလိုပြောမှာပဲဒါမှမဟုတ်ကိုယ်ရံသူမှုသတ်တဲ့မွေဆိုတော့အသိကြီးတဲ့မွေဆိုလို့ရှိရင်အာဒီမွေထားလို့မဖြစ်ဘူးဒီနေ့ကျရင်ကိုယ်လက်ကကြီးကိုင်းမယ်ကိုယ်သားသမီးလက်ကကြီးကိုင်းမယ်ကိုယ်နဲ့သတ်တဲ့ပုဂ္ဂိုလ်တွေကရှင်တဲ့ကိုင်းမယ်ဒီတော့ဒီမွေထားလို့မဖြစ်ဘူးဆိုပြီးသူကစိုက်တာကိုသူကသူကတည်းကနေကျင်တော့မှန်တယ်ဆိုတော့မွေဘက်ကနေကျင်မမှန်ဘူးသူကိုင်းမှမကြိုက်ရသေးတယ်သူက ဟုတ်လားဒီနေ့ကျတိုက်ရှင်တိုက်မှလည်းသူကတွေးတာတိုက်မှမကြိုက်သေးဘူးကဟိုမှာသူကဘာမှမကျူးလို့ရတယ်သူကသွားပြီးကျူးလို့လားလို့ကမလုပ်ကောင်းဘူးသူကအဲ့တော့ကိုရင်းစာတရားနဲ့ကြည့်ရင်အပ္ပခါရတဲ့ပုဂ္ဂိုလ်ဘက်ကနေကြည့်အမှန်နဲ့နာပါတယ်တဲ့ဘယ်သတ္တဝါမဆိုမသိခြင်းညာဝတ်သက်ဆိုကြည်ညာတာတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်လည်းဒုက္ခရောက်နေနေတာသူကအသက်တော့မသိခြင်းသိမြင်နေတာပဲ။ သိခြင်းပါဘူးသိခြင်းပါဘူးဆိုရကြီးတယ်တကယ်တော့အဲ့ဒီပုဂ္ဂိုလ်သိအောင်လို့ကြက်ချင်မှကြိုက်မှာမယုံရင်စကြည့်သိခြင်းပါဘူးပြောတဲ့ပုဂ္ဂိုလ်ကခင်ဗျာသိခြင်းလားရင်သူဒါနဲ့ခိုးလိုက်တော့မယ်ဆိုရင်ဘာမှမဟုတ်ဘူးဆိုတာဒါမှမဟုတ်ဘူးကဒါသူဒုက္ခကြောင့်လို့သာကြီးတာအဲ့ဒါဘယ်သူမှမသိခြင်းဘူးအသက်အရှင်ရှင်နဲ့ချမ်းသာခြင်းသာကြီးတယ်အဲ့ဒီတော့အသက်ရှင်ရှင်ချမ်းသာခြင်းတဲ့တ attva တွေပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကအသက်ရှင်ရှင်နဲ့ချမ်းသာခြင်းတဲ့တ attva တွေကိုဒီ ရဲရဲဆက်ဆက်ညာရာချင်းမရှိပဲကိုကျင်းစာမရှိပဲနဲ့တပ်ဖြတ်တာအပြင်နမတမတရားတော်မှုပဲလို့ဆင်ញင်ပြီးတော့ရင်ချောင်းတယ်မြတ်စွာဘုရားမှာတော့ခုနကပြောသမုစေတဝိရတိပါသောတာပတိမေရောက်ကြတယ်ကကျင့်တော့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းသောတာပတိမေရောက်ရင်ကျင့်ရတယ်သူတစ်ပါးတည်းကကျင့်ဆိုတော့မကြည့်ရဘူးကျင့်သွားကျင့်လည်းကျင့်မှမကျင့်သေးတာမဟုတ်သေးဘူးတခါကစာရေးဆရာကြီးတယောက်ကရေးတယ်သောတာပန်မေမလို့တဲ့သူက သူတို့ဘာတဲ့လူတွေတတ်နိုင်သေးတာပဲတဲ့သူကရေးတယ်သူသူကလူရဲ့စိတ်ဓာတ်လေးလာတာပဲကြာပြီတဲ့သူကဒီလိုလဲသူကအထိတ်ထက်လိုက်တယ်သူကဘုန်းကြီးကစဉ်းစားကြည့်လူရဲ့စိတ်ဓာတ်တွေသူဘသူစိတ်ဓာတ်ကလေးလာပါလိမ့်မလို့စဉ်းစားဘသူစိတ်သူသိလို့လေးလာပါလိမ့်မလို့စဉ်းစားကြည့်ဘသူစိတ်မှသူမသိဘူးသူစားလောကသောတာပန်နေဘယ်လျောက်ရှိနေတယ်အဲ့ဒီသောတာပန်နေစိတ်ကိုသူစဉ်းစားလို့မိသလား စဉ်းစားနိုင်တာဘယ်နာသောတာပန်ဘယ်နည်းဖြစ်သူသိသလားမသိပါဘူးဟုတ်လားမသိပါဘူးအဲဒီသောတာပန်သိတော့မှလည်းအဲဒီသောတာပန်ရဲ့စိတ်ကဘယ်လိုဖြစ်နေလဲဆိုသူမစဉ်းစားနိုင်ပါဘူးမလေးရနိုင်ပါဘူးသူလေးရနိုင်တာကဘာလေးရနိုင်လဲဆိုသူစိတ်သူပဲလေးရနိုင်မှာပဲအဲသူစိတ်ကသူစိတ်သူလေးလာကြည့်တော့ငါစိတ်ဟာတတ်နိုင်ပြီလားမတတ်နိုင်ဘူးလားသူစဉ်းစားကြည့်ပါလိမ့် စဉ်းစားကြည့်တော့သူကလည်းတရားလေးကနေပြီးတာတော့သူ့ကိုယ်သူလည်းသောတာပန်လို့သင်နေဟာသူ့ဝါရဲ့ဥစ္စာအဲသူစိတ်စဉ်းစားကြည့်တော့ငါဆိုလို့ရှိရင်တော့ရန်သူကငါလာတတ်မယ်ငါလည်းတက်တက်ရှိမယ်ဆိုငါတော့ပြေမခံနိုင်ဘူးဒါတော့ငါလိုဒီမှာပါပဲလို့သူလုံးဝခံတယ်သူ့ဝါရဲ့ဥစ္စာသူစိတ်တွေလေးလာတာကြားပြီးတော့သူစိတ်သူလေးလာပြီးတော့သူကဒီလိုလုပ်တာကိုတော်တော်များများပြတာပဲဒီဆရာကြီးကတော့အဲ တရားတော့တတ်နိုင်ကြလို့ပြင်တယ်ပြရတယ်စာနဲ့ပိန်တဲ့အညီသောတာပန်တော့မဟုတ်ဘူးကတော့ပြင်စာနဲ့ပိန်တဲ့အညီသောတာပန်ကသူတော်ဘာတည်းမတတ်နိုင်ရအောင်တတ်နိုင်ပြီးရင်သောတာပန်မဟုတ်ဟုတ်လားဒီလိုပဲသုံးပြရမှာအခုမြတ်စွာဘုရားမှာသောတာပန်ဒီမဲ့ကလေးကမဲ့ဖြင့်ကျွေးမဲ့ကြထားလို့တဲ့သူတော်ဘာကိုတတ်ချက်ချင်းညှင်းဆဲခြင်းလည်းမရှိပါဘူးလို့ပြောကြတာ မပေးဝတ္ထုယူမှုကျင်းกว่าတဲ့မပေးတဲ့ဝတ္ထုအာဒိဏဆိုတာမပေးဝတ္ထုပဲမပေးတဲ့ဝတ္ထုယူမှုကျင်းกว่าအာနာအရိတိမယူပဲရှိပါရင်တော့ဒါတော့ပါပဲကိုယ်သာတွေပါလေဆိုတာကတော့အတိပ္ပယ်နဲ့ပေါ်လို့ပြောတာမပေးဝတ္ထုယူမှုကျင်းกว่าတဲ့ငါတို့နဲ့သာဗျာသူတော်ဘာမပေးတဲ့ဝတ္ထုဝေတော်လည်းယူမှုတိတ်တဲ့ယူမှုလူရဲ့ယူမှုတနည်းအားဖြင့်ယူမှုမရှိပါဘူးတဲ့မပေးဝတ္ထုယူမှုကျင်းกว่า မြင်စေသတ်မှုမပြုသေးတာမြင်စေခြင်းသတ်ချက်မှုမြတ်စွာဘုရားမှာမပြုပါဘူးတဲ့အရိယာမဲ့ဖြင့်ပယ်ထားလို့တဲ့သတ်လို့တဲ့စိတ်ဆန္ဒကိုလုံးလုံးမရှိပါဘူးဟောတာဘာလုံးကတော့ဒေါသတော့သိဆိုးတာတော့ကြည်ုံမဲ့ဒေါသသတ်လို့လည်းသိမရှိဘူးအရာမှာတော့အဲ့ဒီဒေါသအကုန်မရှိဘူးအစရတယ်ဘာမှဒေါသကိုမရှိဘူးအကုန်လုံးကိုငြိမ်း

သို့သာမိတာကကာမဂုဏ်အာယုန်တွေထဲမှာစိတ်တွေဝင်စားနေတာကိုမိတယ်လို့ခေါ်တယ်သစ္စာတုကာမဂုဏ်တွေငါးပါးသောအာယုန်ကာမဂုဏ်များရတဲ့စိတ်ဓာတ်သာစိတ်ဝတ်တယ်ကိုသုံးလို့ထားခြင်းသည်ပမာရောမိလျော်ခြင်းသည်နွားတွေကကျိုးထုတ်ပြီးတဲ့ကာလစကြက်ထဲမင်းတို့သွားကြင်ဟာသွားရောဆိုပြီးလွတ်ထားတဲ့နွားတွေအဲလိုပဲတဲ့စိတ်ကိုအထိမ့်မရှိပဲနဲ့ ကာမဂုဏ်အာယုန်တွေမင်းကြံနာကြံရောဆိုပြီးသို့ထားတာပေါ့အခုပဂရိလူတွေမှာအဲ့ဒီလိုပဲနွားတွေကြိုးပြုတ်လို့ထားကြတော့ပဲပဂရိလူတွေပဲသိရှိတော့တော့စိတ်ကြံညာကြံနေတာလို့ကကောင်းဝါယုန်တွေအသင်အာယုန်တွေအပန်းအာယုန်တွေအနအာယုန်တွေအရသာအာယုန်တွေအတွေ့အထိအာယုန်တွေယောက်ျားမိန်းမအာယုန်တွေအသုံးဆောင်ပစ္စည်းအာယုန်တွေတောက်ပြီးတော့ တဏီလုံးတဏီလုံးကြားနေတာပဲဆောက်စိတ်ကူးနေတာဒီလိုစိတ်ကူးနေရတာကလည်းပြောကြတော့ကောင်းတော့တောင်းကူကဒီလိုသင်ရတယ်ကွာဒီလိုရစိတ်ကူးရရင်လည်းလူတွေပြောမှမဟုတ်ဘူးဒီကံမောအာယုနဲ့စိတ်မကူးရဘူးဒီလိုစိတ်ကူးစရာအာယုကမရှိဘူးဆိုရင်တော့လူတွေလောကထဲနေကြမှာမဟုတ်တော့ပါဘူးပြင်းကုန်မှာပါပဲသူကအခုတော့အဲဒီကာမဂုဏ်အာယုန်နဲ့သိတာတကားတယ်။သွားနေတယ်ကအသိသိမရှိတွတ်တော့တာကိုသူတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာအဲဒီ မမင်းမရအောင်အားထုတ်နေရတယ်မြင်ချင်းမှကြားရင်ချင်းမှနားရင်မှစားရင်မှဒုတိယမှကိုယ်ရင်မှဆန့်ရင်မှလုံကြရင်မှဒီကုသကြစီရင်မှစိတ်ဖြစ်တိုင်းဖြစ်တိုင်းမှဒါအပမာရပြဆိုတော့မင်းမတော်တဲ့ပမာရပြအဝေမာရိနာမင်းမရတော့တတိတရားဖြင့်သမာရိတာပြည့်စုံကြစေကုန်သောဘုရားပရိနိဗ္ဗာန်သာကနိမှားတာခဲ့ မမေ့မလဲသတိတရားလေးနဲ့တဲ့အရဟတကိုရအောင်ပြည့်စုံအထွေကြပါလို့မှာတာအဲ့ဒီနည်းရတယ်ကိုသွားချောက်ပါကပေါ်တိုင်းပေါ်တိုင်းမမေ့အောင်လည်းကျุပြီးတော့နေကြတာကိုမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းပြုတည်တိုင်းအကုန်လုံးစိတ်တစ်ခုပြင်းရင်နောက်ကအမှားတစ်ခုစိတ်တစ်ခုပြင်းရင်နောက်ကအမှားတစ်ခုဒီလိုလိုက်နေကြတာပေါ့။နာကောင်းတဲ့တော့ဆိုတာသာသာသာတော့သိပြီးကြတာမပေါ်သေးဘူး။နောက်ကျရင်ရတာတွေသိပေါ်တာဒီတရားအထုံးမိပြီးသွားလို့ချင်းပြန်အောင်လဲ။

မေတော်မှုမှကင်းပါ၏လားလုံမရပါဘူးဒါနဲ့လည်းရိုင်းဆိုင်ရာသူများတင်မေးရမှာဆိုတော့နည်းနည်းရိုင်းဆိုင်ဒါပေမဲ့လို့သာသနာဓမ္မကိုနားလည်တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပဲမေးအဲ့ဒီလိုမေးတယ်သင်ပါကုလမသိဘူးလားအသက်80မှာသူကရဟန်းပြုတယ်အဲပထမအမိရင်းဖာရင်းကလည်း စုံကြည့်တယ်နောက်ကိုမွေးသားတဲ့မြင်ရင်းပါရင်ကလည်းဒီစုံကြည့်နှစ်စုံလုံးကတစ်ခေတ်ကြည့်တယ်နှစ်ချမ်းသာပါအသက်80ကျမ်းမှအဲဒီကသံဃာရပြီးတော့ညာပြုပြီးတော့အသက်80တိုင်တိုင်သူကညာပေါ်လေ80ရာသေးတာပဲအသက်160ရှိတာဘူးအသက်160ရှိတဲ့အခါကျတော့သူငယ်ငယ်တုန်းကယင်းပြီးတော့မိတ်ဆွေကြောင့်သာသနာဆိုဆရာပုဂ္ဂိုလ်ကြီးကရောက် သာသနာ့ဆိုတဲ့ပုဂ္ဂိုလ်ကြီးရောက်လာပြီးတော့အချင်းချင်းတရားဆွေးနွေးကြတာသာသနာ့ဆိုတဲ့ပုဂ္ဂိုလ်ကြီးကလည်းသူကအဲနိဂန္ဓဆိုတဲ့ရာမျိုးတဲ့မှာသူကရာသူကနိဂန္ဓဆိုတာအဲသူဝိနည်းပါပဲသူအဝုံမို့ခွင့်နဲ့ကျင့်တဲ့ဟာတွေအခုဂျိန်းနေဆိုတာရှိတယ်ဟိုမှာအိန္ဒိယမှာဂျိန်းနေဆိုတာရှိတယ်အဝုံမို့ဘူးလို့ဟိုတုံးလုံးကျင့်ရတယ်သူကရာကဘုန်းကြီးကသူတို့ဂျိန်းဂျိန်းကြောင်းနဲ့သွားပြီးတော့ဂျင်းပြားကြောင်းနဲ့သွားပြီးတော့ကြည့်တော့ဓာတ်ပုံတွေဂျင်းဓာတ်ပုံတွေရုပ်ပုံတွေရေးထားတာရှိတယ် မူးနေတယ်ဆိုအဝမရှိဘူးမူးနေရဘုံမဲ့သူတို့မူးနေတယ်တမျိုးပါလားသူတို့မူးနေတယ်မူးနေဆိုတာကဟာအရာဒီလိုအိဗယ်ရှိပါတယ်သူမူးနေတော့ဒါကကိုရင်ကားတွေအမြင်မတော်တာတွေကိုလုံးချုံချုံဖုံးပြီးတော့ညူဝယ်ပဲသူတို့မူးနေတော့လည်းကိုတုံးနေတာလောဟာတွေကိုသူတို့ကသူတို့မူးနေတယ်အဲဒီတော့ဂျိမ်း ဒိဋ္ဌာကနာမှာသူကညာပြုတာကိုညာပြုတော့သူကစပြီးတော့မေးတယ်ညပါကူလာရတယ်ညာပြုတာဘယ်လောက်ကြာလဲအနည်းစီစေရှိအနည်းစီရှိတော့ဒီတော့မအောင်အနည်းစီစေရှိတော့မေးတော့မှုများဘယ်နှခါများပြုဘူးသူကဒီကမေးတော့သူကသူကသူကသာဝနာဘာရပြီးတော့လာတော့သာဝနာအသုံးဆုံးတယ်ဆိုမသုံးတာတော့မရင်မကြည့်ဘူးကသုံးတာ ပြီးတော့စင်ပါဘူးလာကပြန်ပြီးတော့ပြောတယ်မဟုတ်ဘူးတဲ့ဒီကောင်ဒီလိုမမေးရဘူးတဲ့ဒီဥစ္စာဒီလိုမမေးရဘူးညာမေးညာမေးတယ်ဆိုဒီလိုမမေးရဘူးကာမပညာများဘယ်နှခါသိဘူးပါလဲဒီလိုမမေးရတယ်ကာမဂုဏ်နဲ့တက်ပြီးတော့အောင်းမိတယ်အမှားရတဲ့ပညာလေးနဲ့ဘယ်နှခါသိဘူးပါလဲဒီလိုမမေးရတယ်ဒါတော့ဒီလိုမမေးတော့ဒီလိုမမေးတော့မှငါအားတဲ့ညာပြုစီကစပြီးတော့တခါမှဖြစ်ပါဘူးတဲ့ကာမကာမဂုဏ်တွေသုံးဆောင်မှု ုံးဆောင်ဖို့တောင်းတာတဲ့သာမန်ပညာတခါမှပြဘူးတဲ့ခုနှစ်ရက်အတွင်းမှာကိလေသာတော့မกินသေးဘူးတဲ့ခုနှစ်ရက်ပြည့်မြောက်ကစပြီးတော့ငါကိလေသာကိုကုန်ကုန်လာတယ်တဲ့ကိလေသာกินတဲ့ရဟန္တာပြည့်ရောက်လာတယ်အမှအမှအာဝေါ်တာပြည့်လာမိဆွေဟာစိတ်အာဝေါ်စရာကောင်းတာပဲသူကပြန်ပြီးချီးကျူးတယ်သာသနာကြီးကသူဖြင့်အဲ့ဒီ ဒီနိဂါဒဘာဝနာဝင်ပြီးတော့ရဟန်းပြုပြီးတော့မကြခင်လဲတဲ့ဥစ္စာအဲဒီခုနပြောသူပြောတဲ့ကာမဂုဏ်သုံးဆောင်မှုတွေသူမှရှိတာသူကသူဖောက်ပြမှုရှင်မှုတွေသူပြစ်လာတယ်တဲ့သူကဘောခါတယ်သူကနောက်တော့လည်းအဲဒီမေးကြည့်ပြီးတော့နောက်ဆုံးကြတော့သူကလည်းရဟန်းပြုပြီးတော့တရားသူရဟန်းတာတော့ပြစ်သွားပါတယ်ဒီပုဂ္ဂိုလ်ကြီးကအဲတော့သာသနာနဲ့မရင်းနှီးတဲ့ပုဂ္ဂိုလ်တွေကအမေးဆုံးဝင်တယ်လို့ရင်းချင်းချင်းမမေးတော့ကျန်တဲ့တဏ္ဍာမီတာအခုဒီ

ကာမအာယုန်နဲ့စိတ်ဝင်စားမှုလုံးဝမရှိပါဘူးစိတ်တိုင်းစိတ်တိုင်းမှာမှတ်တတိလေးတွေလိုက်ပြီးတော့နေတော့ကာမအာယုန်တွေကိုနှစ်သက်မှုသာယာမှုစိတ်ဝင်စားမှုမရှိဘူးတဲ့အထူးအားဖြင့်တော့အတွေ့အထိအာယုန်ကာမဂုဏ်တွေဆိုတော့ပါပြီးတော့ဝေးတာပဲတဲ့ဒါတွေကတော့အပြစ်မှစရိယာမမြတ်ပဲခြင်းတွေကလုံးဝကျင်းနေပါတယ်ဆိုကြောင်းသိကြတယ်မေလျော်ရေးမှဝေးလွှပြီးသွားဘုရားသခင်ဆောက်အောင်မှုသူ့ဟာတဲ့သိတာ

တရားဖြစ်တော်မူသောမြတ်စွာဘုရား၏ဇာနာရှုမှုသာဝနာ၏သက်ရှိမကင်းမသိစေပဲရှိပါ၏။မာရမြတ်စွာဘုရားရှုမှုဇာနေလည်းပွားများမှုတွေဟာမကင်းမသိပါဘူးတဲ့သာသာသိဇာတရားတွေလည်းပွားများနေပါလေ။ဘယ်တော့ပွားများတယ်လဲဆိုလို့ရှိရင်မြတ်စွာဘုရားကတရားဟောတဲ့အခါမှာပရိသတ်တွေကသဘောကျတဲ့အခါကျတော့ပါဠိခေါ်တာပါ အခုဗမာပြည်မှာတော့တရားဟောလို့ရှိရင်ကာထာလေးပါလေနောက်ဆုံးကြတော့အပန်းဆွဲပြီးတော့ကြားလိုက်ရင်ဘာလို့ခေါ်ကြတယ်လို့လုံးကြဘုန်းကြီးကတော့အဲ့ဒါတည်းမလို့ဘူးသူကဘာလို့ခေါ်တာလဲဟိုတင်ပြုနေကြတဲ့မှာဖူးနေတာလည်းမလို့ဟိုအဲ့ဒီဘာလို့ခေါ်ကြတယ်ရှိတယ်ဒီဟိုမှာဘာလို့ခေါ်တာကတော့ရှိတယ်ဒီဟိုဘာလို့ခေါ်တာကတော့ညိုဝေရာတွေနဲ့တွေ့တဲ့အခါမှာသူတို့ကဘာလို့ခေါ်တယ်ဘယ်နေရာရလို့မဟုတ်ဘူးသူကတော့ဘုရားအကြောင်းလို့အဲဒီကိလေသာကင်းရဟန္တာပြည့်တဲ့အကြောင်းလို့ နိဗ္ဗာန်အကြောင်းဆိုဒီလိုဟာတွေဟောတာပြောတဲ့စကားလုံးတွေပါလာရင်ဒါတို့ခေါ်ကြတယ်ဆိုတာမျိုးတော့သမာဓိကတော့ဒီလိုမဟုတ်ဘူးအဲဒီဟာကာထာဘုံသုံးလို့ရှိရင်တော့ကောင်းကောင်းမကောင်းကောင်းမယ်လို့ဆိုတာဒါတို့ခေါ်တာပဲဘုမဝေသာပြမင်းကြီးမှသူစကားပုံနာနေပြီးကလေးတွေရိုက်လို့တခါလဲဒုက္ခရောက်တဲ့အကြောင်းဝင်မယ်တော့ဒါတို့ခေါ်ရတာပဲဆိုတာတော့ဘုမကလေးရိုက်တာပြင်ဘုမသေတုနေရှုံးမှာဒါတို့ကခေါ်လို့ရှိတယ်ဒီလိုဟာဘုမပြရတဲ့အဲဒီလိုပဲအဆပါတာလို့ ဟောအတိဝတ်ဆိုတာဒုက္ခကိုသဘာဝကျတယ်သူကနိဗ္ဗာန်တို့ဘုရားတို့ဉာဏ်နာတို့အဲဒီလိုအကြောင်းနဲ့စပ်ပြီးတော့လာတဲ့အခါမှာသူကသာဓုပေါ့အဲဒီလိုဉာဏ်နာပုဂ္ဂိုလ်တွေကအထူးသဘောကျတဲ့တရားလေးတွေကိုသာဓုခေါ်လိုက်တဲ့အခါမှာမြတ်စွာဘုရားကဒီချိန်မှာတရားဟောလို့ဆိုတဲ့ကိုသာဓုသာဓုသာဓုဆိုတော့ဒီချိန်လေးကတရားဟောနေရင်လည်းနားလည်မှာမဟုတ်ဘူးတော့ဘုရားကဒီမကြည့်မှာမဟုတ်ဘူးမဟုတ်တော့ ဒီတိုင်းနားနေကြတာဆိုမနာဘူးတရားကဒီတွင်းမှာသူကသမာဓိဝင်စားတယ်နိဗ္ဗာန်တခါတော့သူရင်းနဲ့နိဗ္ဗာန်အယုံတခါတော့ဝင်စားပြီးတော့ဘုရားတာရုတာရုတာရုသုံးခုသုံးတာတဲ့တဲ့နဲ့ပထမဘောကထပြီးသူတရားဟောတာတရားသိနိုင်တာကိုဘာမှပုဂ္ဂိုလ်တွေတော့ပဲဖြစ်နေတော့ဘာမှပုဂ္ဂိုလ်တွေဒီတွင်းမှာမှတ်တုံးရှိသေးဟောမရောက်သေးပါဘူးသူကမှတ်မှတ်တရားကလည်းရောက်ပါလားမဟုတ်ဘူးသူကမလွယ်ပါဘူးသူက တော်တော်ကိုမလွယ်ပါဘူးသူအမှန်တိုင်းနေတာပါသူကလူကြီးတိုင်းနိုင်တယ်ဒါဘဝသာရုခေါ်ကံတဲ့တခါလေဒီကနေပြီးတော့သမာဘဝင်စားတယ်သမာဘကလည်းအရဟတဖလားသမာဘဝင်စားအရဟတကိုပြင်နိဗ္ဗာန်အောင်ပြုပြီးတော့ဒီကနေနေအခုတရားဟောတဲ့ပုဂ္ဂိုလ်တွေကသာရုခေါ်နေတဲ့တွင်ရှိဟောဖို့လည်းစဉ်းစားရတယ်ဒီမှာတော့တရားတော်သူကစဉ်းစားတာမှမဟုတ်ပဲကြည့်ရတာလည်းမဟုတ်ဘုန်းကြီးကတခါစဉ်းစားတာတော့တစ်ခါတစ်ခါမိတ်တယ်

ဒါရယ်လည်းမလားကြီးညိုစရာကောင်းပါလေကဲဒါလေးဆိုပြီးတော့ဒီနေ့အချိန်နဲ့တော့ဘုံသွားကြတယ်တရားသိအောင်မှဆင်ပါမသေးဝတ္ထုယူမှုကင်းကွာကျင်းစေတမှုမပြုသည်သာမိလျော်ရေးမှဝေလာပေစွာ ယသံပွားမစိတ်ပါမတေဝတုယူမှုကင်းကွာမြစ်စေပါမှုမပြုသည်သာမေလျောရေးမဝေလာပေသွာဒုက္ခယသံပွားမစိတ်ပါ ဒိဏဒံသူတော်ဘာဥသာခိုးယူမှုလူရဲမှုပါန္တိပါရသူတော်ဘာသက်ကိုသာမှုအာယမစရိယမမြတ်သောမေတော်မူကာမဂုဏ်တို့၌စိတ်ကိုလွတ်ထားမှု မေလျော့မှုဒါရီကင်းတယ်ဆိုတာအရိယာမရှင်ကင်းတာလက်စွာပြန်တော့မလွန်ကင်းတာတိခါဘောစသည်ထားလို့အောင့်ပြီးတော့ထုတ်ထင်တာကမဟုတ်ဘူး အဲကိုညင်းစာတရားနဲ့ဆင်ញင်ပြီးတော့ကြောင်းနေရတာမဟုတ်ဘူးပဂရိစိတ်ဓာတ်ကပြုလို့တဲ့စိတ်ဓာတ်တွေမရှိတော့ဘူးတခါအကုန်လုံးကျင်းအမနာတန်ဖြစ်စင်ကြယ်ပြီးတခါလာကျင်းပြီးတော့ဇံဇံပွားရဲ့ဆိုလည်းခဏအတိုင်းပဲတရားဝရင်ဘာလို့ခေါ်တဲ့အချိန်လေးတောင်းမှအလကားလာမထားဘူးဇံတရားပွားများရတာဒီပြင်ချိန်လေးဆိုလည်းပဲဒီခုကူသောသမာပတ်တွေနဲ့ဝင်စားနေသတ္တဝါတွေရဲ့အကျိုးစီးပွားတွေဆင်ញင်တဲ့ခါကာလလည်းရှိဆင်ញင်ပြီးတော့နေ အားနေတဲ့အခါဆိုလို့ရှိရင်ပြင်တခါသမဘာတခုဝင်စားပြီးတော့နေတာတရားမှာတော့ဒီတရားဟောဘူးရတရားတွေပါဒီလည်းဆင်းရဲနေရတာမဟုတ်ပဲဟာကိုသူကဒါတော့တရားပြီးသာပွားနေဖို့ရှိတာတော့မပြတ်ပွားနေပါနဲ့အဲဒီလိုသံတရားတွေရှင်ပွားများပြီးတော့နေတယ်မြတ်စွာဘုရားဆိုတာအနာကြီးမျိုးကြကောင်းတာပေါ့ဒါကြောင့်ဒီဘာတာဂိရိနာကဒီဖြည့်ပြလိုက်တော့ဟိမဝဒနာကလည်းပဲသိသဘောကျတာပါပဲ နားလည်တဲ့ပုဂ္ဂိုလ်တွေဆိုရင်အလုံးသဘောကျကြသိကြညူကြကောင်းပါတယ်မနာကိုကောင်းပါတယ်အဲတော့ဒီနေ့တနာကြီးကြောကြောတော့ကြာပါရှိတပုတ်ခေါ်လို့ရှိရင်လည်းနောက်ကတနာကြီးကြာသွားတယ်မှသူကဒါနာအောင်ပါပဲတရားကလည်းပညာနွယ်ဆိုတော့ယောဂီအပိကလေးတွေသိအောင်မှရှိတယ်ဒါကြောင့်ဘုန်းကြီးကတရားလည်းနည်းနည်းနည်းနည်းပဲဟောရတယ်နေတော့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေအဖို့ကတော့

စိတ်နေတာလေးရှိတယ်။နောက်စိတ်ကူးတွေဖြစ်လာရင်စိတ်ကူးတွေရှိရတယ်။ညောင်းတာပူဇနာခြင်းခက်ခဲတဲ့ဝေဒနာတွေဖြစ်လာရင်အဲ့ဒါတွေရှိရတယ်။ကိုယ်မူရတဲ့လူချက်ပြင်းနေတာရှိလာရင်အဲ့ဒါတွေရှိရတယ်။ဘာလေးတစ်ခုမှမလို့ရဘူးသူ့နိုင်လို့ရှိရင်တော့အကုန်လုံးရှိရမှာလေကြီးတယ်ပဲ။ဒီကိုယ်လုံးမှရှိတဲ့ရုပ်တွေဘယ်ကပဲသင်ကြားသင်ကြားရှိရမယ်။မရှိကောင်းတဲ့ရုပ်မရှိဘူး။ဝေဒနာတွေဘယ်ပိုင်းကဖြစ်ဖြစ်ရှိရမှာပဲ။စိတ်တွေဘယ်လိုပဲဖြစ်ဖြစ်ရှိရမှာ။သိရမယ်တရားတွေလေ။ ဒုက္ခသစ္စာပရိညေယနဲ့ဒုက္ခသစ္စာတရားပိုင်ခြားသိရမယ်တဲ့ပိုင်ခြားသိရမယ်တရားတွေအဲ့ဒါတွေအကုန်လုံးသိအောင်လို့ခုလိုက်ပြီးတော့ကျุနေရစာအထုတ်တဲ့ပုဂ္ဂိုလ်တွေကအများကြီးမကျุနိုင်သေးလို့ကောင်းနေပင်နဲ့စာတွေနဲ့အများအားကျุကိုရလေဒီတိုင်းလေးပြေးထားရတယ်နောင်နိုင်တဲ့အခါကျတော့ဒီတိုင်းမရှိပါဘူးသူညာလေးကျุလို့ရပါတယ်ဘယ်ကလာလဲမျက်စိကမြင်ရကလာလဲကြားရကလာလဲဝရဝရနေအကုန်လုံးကျุကြလို့လည်းဒါကြောင့်ဒါတော့ပွားနေတော့တာပါပဲသူကသူ့အချိန်နဲ့တော့ နိုင်နေတာကိုလူကြီးတိုင်းကဒီထဲမှာအလိုကြီးတိုင်းဝိတက်တွေကိုပြုနိုင်တယ်ဆိုတော့မြတ်စွာဘုရားရဲ့ဂုဏ်လိုပဲအလိုကြီးတိုင်းပြုလို့ရတယ်ဒါနိုင်လာတဲ့အခါကျတော့အနာကောင်းပါလေအဲဒီလိုပြုနေရတာပါတော့ဆိုတော့အပမာရမမင်းမလျော်တဲ့တတိတရားလေးဖြစ်အောင်လို့အားထုတ်နေရတာစိတ်တိုင်းစိတ်တိုင်းမမင်းမလျော်တဲ့တတိလေးဖြစ်အောင်လို့ဘုရုဇင်တစ်ခါအားထုတ်တော့တဖြည်းဖြည်းချင်းကျက်ဝိပဿနာညာအစဉ်တိုင်းတက်ပြီးတော့ သောတာပတိမညာနဲ့နိဗ္ဗာန်ကိုမြင်သွားသောတာပန်ဖြစ်သွားသောတာပန်ဖြစ်သွားရင်တတိတော်ကောင်းသွားပြီဒီစဉ်ပထမစဉ်နောက်တစ်ခါတစ်ခါသောတာပန်ကနေဆက်အာရုံလို့ချင်းဒုတိယစဉ်သရဂါမိမဲ့ရောက်ရင်ပို့ပြီးတော့ကောင်းလာပြီတတိယတစ်ခါထပ်ပြီးအာရုံတော့သရဂါမိမဲ့ကိုရောက်သရဂါဖြစ်နာမိမဲ့ကိုရောက်နာဂါဖြစ်သွားတော့ပို့ပြီးကောင်းလာတစ်ခါထပ်ပြီးအာရုံတဲ့ခါကျအာရတနာရကိုရောက်ရဟနာဖြစ်သွားဒီကြတော့အကုန်လုံးကောင်းပြီ ဟိုပမာရဆိုတာအကုန်လုံးဘာရှိတော့မေ့လျော်တာမရှိဘူးအကုန်လုံးကိုတခါလဲရှင်းနိုင်မှနိုင်တော့တာအကုန်လုံးတတိကနောက်ကလိုက်တက်ကြလိုက်ပြီးတော့ပါနေတာဒါကြောင့်ဉာဏ်နာပုဂ္ဂိုလ်တွေများဆိုတာဘယ်လိုကြီးမွန်ထားကြလဲဆိုတော့သရတောသဘောနေစဉ်မှာရောဒိဋ္ဌတောသရနေစဉ်မှာရောသုဒ္ဓတသအိနေစဉ်မှာရောဇာဂရတသနိုးနေစဉ်မှာရော သတတံသမိတာအမြဲမပြားတညာနာသတ္တနာအညာအမြင်ဒီပစ္စုပတိတာသိစုထင်းနေတယ်ဒီလိုကြီးမွန်လာတာသွားနေတိုင်းဖြစ်ဖြစ်ရနေစဉ်ဖြစ်ဖြစ်အိတ်နေစဉ်ဖြစ်ဖြစ်နိုးနေစဉ်ဖြစ်ဖြစ်ဒီလေးပုံနဲ့အကုန်လုံးသိညွှန်းလိုက်တာပဲကိုယ်မူရတွေဘာပဲလုပ်လို့စိတ်မူရတွေဘာပဲလုပ်လို့ဘယ်ချိန်မဆိုတဲ့အဲညာညာချင်း ယုံနာတရားတွေဖြစ်ပြနေတဲ့သဘောတရားတွေညာအမြင်တွေဟာအများအားထင်နေပါတယ်တတိကနောက်ကတခါလဲအများအားမပြတ်လိုက်နေပါတယ်ဒီထဲမှာအိတ်အိတ်နာပါတယ်အိတ်နေတယ်ဆိုတာကဟိုလုံးလုံးအိပ်ကျော်နေတဲ့ခါတော့မထင်ပါဘူးမရိခင်မရိခင်အိပ်ကျော်တာနီးထင်တယ်အိရာနိုးနိုးချင်းထင်တယ်အဲ့ဒါကိုပေါက်ပြီးတော့ဒါအိတ်နေတယ်လို့တခါလဲရောထားလိုက်တယ်အဲနိုးနေစဉ်တွေကတော့အကုန်လုံးကြောက်ပြီးတော့ထင်နေတာ

ဖယားကုသွားကုသိုလ်ွယ်မာရုဖယားစိတ်ထားကောင်းစွာဒုက္ခသိမ့်အာသနာညီညာအာယုံကောင်းဆိုကြံမျိုးသုံးရာ တို့စီတိုင်းမဆိုင်ပြုနိုင်ပါမပေထုယူမှုကင်းကွာမြင်းစေပါမှုမပြုသည်သာမေလျော်ရေးမှဝေလပေစွာ ကုသယသံပွားမစိတ်ပါဤကမဝဒသုတ်တံတရားဤသိဏိတံကိုကြားနာရသောဓမ္မသမဏကုသကစေတနာရဲ့သွားအမှုပေါ်တို့ကြာဤဒေသနာတော်၌ပါဝင်သောကျင့်နေကြတာကျင့်လိုက်သောတရားတို့ကျင့်ကြံပေါ်များအထနိုင်ညာယုပဒနာညာစေရိယမညာစေနစညာကတိညာပြတဲ့နိဗ္ဗာန်သံသာမြတ်ကိုလင်ညာစွာဆက်ရောက်၍မြတ်မောက်နိုင်ကြပါစေကုန် Thank you.